ယနေ့ဘာကြောင့်လဲစူတောင်းပြီးအစ္စလာမ်ဝိကံပေါ်မှာရမ်ဒန်လာမြရဲ့အထူးသဖြင့်တောက်ကြခွတ်ပါနဲ့ဆောလာတင်ပြတိဆောက်မှုရရှိတဲ့အတွက်တာဝန်ရှိတဲ့ဘာကြောင့်လဲစူတောင်းပြီးအစ္စလာမ်ဝိကံတော်အုပ်ချုပ်ရေးဝန်ကြီးတွေတော်ယနေ့ကြောက်ရောက်ရောက်ရှိတာကြတယ် အမျိုးသားအမျိုးသမီးများအားလုံးကိုကျေးဇူးတင်ရှိကြောင်းပြောကြားလိုပါတယ်။အလောင်းရှင်မြတ်ရဲ့ဌာနမှာကောင်းကြီးမင်္ဂလာအပြားပြားတက်ရောက်စေရတဲ့ဆန္ဒပြုယနေ့တောက်ကြဘုရားမှာကျွန်တော်တင်ပြမှအချက်လက်တွေဟာကျွန်တော်အရင်အရင်ကအပိုင်း1 2 3 4ပြီးတော့အပိုင်း5အနေနဲ့ ဗုဒ္ဓကျမ်းမြတ်မှာရှိတဲ့ဝေါဟာရများရဲ့အလိုတော်ဖွင့်ဆိုချက်ကိုပြပြမယ်အဲ့ဒီကုရ်အာန်ကျမ်းရဲ့အလိုတော်ဖွင့်ဆိုချက်ကိုဘာကြောင့်ပြပြရလဲလို့ဆိုရင်ကျွန်တော်တို့ကညာတော်အပြင်ကုရ်အာန်ကျမ်းရဲ့ကိုဖတ်မယ်ပြီးရင်သိတယ်ဘာသာပြန်ပတ်ဘာသာပြန်တော့ဒီဘာသာပြန်ဆိုရက်ကို ကတော့ဘလောက်လွဲနေလဲဆိုတာကိုလည်းကျွန်တော်အချို့လိုအပ်တာလည်းပြဒါကြောင့်မို့ကုရ်အာန်နဲ့ပြည့်စုံတဲ့ကိုကုရ်အာန်အရာပဲဖြည့်ရှင်းရအလ္လာဟ်ရှင်မြတ်ပြတဲ့ဥပဒေကိုအလ္လာဟ်ရှင်မြတ်ကိုယ်တိုင်ကရှင်းလို့တာဝန်ရှိတယ်လို့အလ္လာဟ်ကိုယ်တိုင်လည်းရှင်းထားတယ်အဲ့ဒါကြောင့်ကုရ်အာန်ကျမ်းရဲ့အလိုတော်ဖွင့်ဆိုချက်ကိုကျွန်တော်ပြပြမယ် ယနေ့ရာဘာလမြတ်ဒီကျမ်းမြတ်ကုရ်အာန်ကြောက်တဲ့ဆိုတာကမ္ဘာမွတ်စလင်အားလုံးဝဲကြခြင်းမရှိပါလားဘာကြောင့်လဲဆိုတော့ဆူရာနမနဲ့အာရနံပါတ်185မှာရှေဟ်ရူရမ်ဒါလ်လဒီအူဇီလာဖီလ်ကုရ်အာန်ဟူဒယ်လီလာဝဘိုင်နတ်မင်လ်ဟူဒယ်ဝလ်ဖာကောဘာသာလမ်းမှာကျမ်းမြတ်ကုရ်အာန်ပို့ကြတယ် ခံရတယ်တဲ့ရောက်ခြင်းခံရတယ်အဲ့ဒီကုရ်အာန်တဲ့ရောက်ခြင်းဒီဘုရုတ်တယ်ကဘာမှာရှိတဲ့လူတော်အသီးသီးအတွက်ဟုတ်ကဲ့မတိုင်အောင်ဖြစ်ထုံပေါ်ပေါ်လာတဲ့မျိုးဆက်တစ်တွေအားလုံးနဲ့အကြောင်းပဲဒါကြောင့်ကုရ်အာန်ဒီမူပိုင်မရဘူးကုရ်အာန်ကဒါတို့နဲ့ဆိုင်တယ်မင်းတို့နဲ့မပတ်သက်ဘူးဆိုတော့အစိုးရကလုံးဝကုရ်အာန်ကိုဆန့်တယ်ကုရ်အာန်ဒီ လူ့လွာအသီးသီးအတွက်ကြက်တော့အဲ့ဒီဖြစ်ပြီ။ကောင်းပြီ။ဝါပိုင်းရင်နဲ့တင်မီနေလူ့တဲ့ဝါဖော့ပေါ်ဝါဟာပါအဖြစ်အများကြီးတဲ့ဒီမှာပြောတာအဲ့ဒီကုရ်အာန်ဒီလူ့ဘဝတည်ဆောက်မှုမှာယုံကြည်ချက်တွေကြည်သုံးမှုတွေရဲ့အမှန်နဲ့အမှားကိုဖဲခြားသတ်မှတ်ပြထားတဲ့ကျမ်းဖြစ်တယ်။ဒါလည်းကျွန်တော်သိ တခါတခါသိပြီမယ်လို့ကျွန်တော်တို့ဟာအကြောင်းအမျိုးမျိုးကြောင့်ကုရ်အာန်နဲ့မပတ်သက်တာတွေကိုလက်ခံထားတာရှိတယ်အဲ့ဒီတွေကကုရ်အာန်ကျမ်းပြမဟုတ်တဲ့အယူဆတွေကိုဘာတွေလက်ခံထားသလဲဆိုတာကိုကျွန်တော်အချိန်ရတော့မယ်ဘာဖြစ်လို့လဲဆိုတော့ကုရ်အာန်မှာအမှန်နဲ့မဟုတ်ဖဲပြတယ်ဆိုတော့ကျွန်တော်ကုရ်အာန်ချတာလေအမှန်အောင်ဖဲပြဖို့ ပထမဆုံးကျွန်တော်ပြပြပါပါဆူရာနံပါတ်၄အာယတ်တော်တရားနဲ့တစ်ဝါဒီလေဘောရ الذين كفروا وإذا ضربتم في الأرض لوزرا أي نعمة أتيني تانيه بيمو အပြည့်ထွက်မဲ့ခီးတော်မယ်မိမိရပ်ပေါ်မှာလှည့်မယ်တို့ကမိမိနိုင်ငံထဲမှာလှည့်မယ်လိုအပ်နိုင်ငံသားတော်မယ်အစရှိတဲ့ဖြင့်ကမ္ဘာကိုတစ်ခွင်လုံးကိုတွားလာတဲ့အချိန်ခါမှာ အဲဒီလူသားတွေဘယ်ကိုကြရောဘယ်နိုင်ငံရဲ့ရောဘယ်ဒေသရဲ့ရောဘယ်ခြေတိပြတူဒီဆလာတီဆောက်ဖို့တောင်းရှိဆလာတီဆောက်ဖို့တောင်းရှိအဲဒီလိုဆလာတီဆောက်တဲ့အချိန်အခါမှာအခက်အခဲရှိအမှန်တရားကိုဆန့်ကျင်တဲ့ကာဖယ်ဆိုတဲ့ဆန့်ကျင်တဲ့လူတွေက သူတို့ကဒုက္ခပေးလာမယ်ပြဿနာတွေလောက်လာမယ်လို့စိုးရိမ်ရမယ်ကြောက်ရွံ့ရမယ်ဆိုရင်အဲ့ဒီဆလတ်ကိုရှုပ်မရှိဝိဒါဒရတ်တမ်ဖီလောဖလိုင်ဆာအလိုင်ကုမ်ဂျူနာဟွန်အန်တက်ဆူရူအင်းဆလတ်အဲ့ဒီအချိန်ကမှာဆလတ်ကိုရှုပ်ပေးရှိတယ်တဲ့အဲ့ဒီအချိန်မှာဆလတ်ကိုရှုပ်လိုက်ရင်ဖလိုင်ဆာအလိုက်အလိုက်ကုမ်အတေတော့ပါ နီတိပြည့်မှုမှမရှိပါဘူးနော်ဒါပေမဲ့လို့နည်းနည်းလေးရှိပြောအဲ့ဒါလေးသိစားဘယ်အချိန်ခါမှာဘယ်အချိန်ခါမှာဆလတ်ကိုရှော့ပိုင်ဝင်ရှိတယ်ဆိုတော့အလကားပြတာအင်းခရစ်တုန်အိုင်ယက်တင်နကုမလ်လဒီနာကဖာ အကယ်၍အတင်တို့ဒီဟာလီကာဖာဆိုတဲ့အတင်နဲ့ဝလမခံရင်းဆန်တဲ့အမှန်တရားကိုတွေးပြီးတဲ့လူတွေကဒုက္ခပေးလာမယ်အန္တရာယ်ပြုလာမယ်ဆိုတာကိုကြောက်ရွံ့စိုးရိမ်မှုတွေဖြစ်တဲ့အခါမှာဆိုမှာတဲ့ဆလာကိုတက်ဆူရူဆိုတာအစောရှော့မယ်ရှိဘယ်ချိန်မှာရှော့ရမလဲကာဖရီကဒုက္ခပေးလာမယ် ပြဿနာပြောင်းလုပ်မယ်ဆိုတော့စိုးရင်ကြောင်းပြမှုတွေရှိတဲ့အခါမှာဆိုတော့ကိုလျှော့လိုက်ရရှိတယ်။အဲ့ဒီချိန်မှာလျှော့လိုက်တယ်ခေါ်လိုက်စားရကုန်ကျွမ်းဒီလိုပါဘာဖြစ်မှာလဲ။အခုကျွန်တော်တို့ဖြစ်နေတာတော့မွတ်စလင်များခရီးသွားရင်48မိုင်ဆိုတဲ့အထက်ရောက်သွားလို့ရှိရင်တဲ့။ဇိုးအဆော့ Isha ခေါ်တဲ့လေးလက်ကကိုနာရကလျှော့ပါအခုဖတ်နေကြတယ်ဖတ်နေတယ်အချို့ရှိတယ်ကျွန်တော်တော့ဘာတော့ပြောင်းလာမှာရှိအန်ဒီရဲ့လည်းရှိအလားကအန်ဒီရှိမှလျှော့ခိုင်းတာပေါ့တို့တော့ဘယ်လိုလျှော့လဲဘယ်ပုံနဲ့လျှော့လဲဆိုတာကဒါကျွန်တော်တို့ကကျွန်တော်တို့ကြိုက်လို့လျှော့တယ် အဲ့ဒီတော့အဲ့ဒီလိုအခက်ခဲပြဿနာကာဗရီဒုက္ခပေးမှာစိုးရိမ်ကြောက်ရတဲ့အချိန်မျိုးဆိုရင်တော့ဆလာတီဆောက်မှုမှာရှော့ပိုင်ခွင့်ရှိတယ်။အဲ့ဆလာကိုကိုဘယ်လိုလဲလက်ပြကြည့်တော့ကြည့်တော့အဲ့ဒီကရှော့ခွင့်ရှိတယ်။အခုတော့ကျွန်တော်တို့တက်တမ်းမှာကျွန်တော်80ကျော်သွားပြီတိတ်လည်းမကျော်ဘူး။ဟောတော့ကြာလိုက်တာ စိုးရအဲ့တော့ကျွန်တော်ကမှဆလတ်ကြီးဆောက်ခဲ့ကြီးဆောက်ရတခါမှအန္တရာယ်နဲ့ဒုက္ခနဲ့မကြုံခဲ့ရဘူးကျွန်တော်တို့အပြည့်ဟုတ်ဘာဖြစ်လို့ဒီနေ့အပြည့်ဖတ်လဲဆိုတော့မေကုံမေးတာအဖြေရှိတယ်ဗျကုရ်အာန်ကျမ်းမြတ်မဟုတ်တော့ဟာဒီစ်ကျမ်းတော်မှာတမန်တော်ပြောတယ်တဲ့တမန်တော်ကိုဘာပြောခဲ့လဲဆိုတော့အဲ့ဒီပုဂ္ဂိုလ်ဟာဇန်ဥမာကိုမေးတယ်အဲ့ဒီပုဂ္ဂိုလ်နာမည် ဘုရားလည်းကျွန်တော်မိတ်တာသူဆိုမိတ်တာအဲကြောင့်ငါတို့မေးတယ်တဲ့ရာဘုမောဟိုတော့ကျွန်တော်စိတ်တိုင်းနေတယ်လေတဲ့။ဒါပဲတော့တော့ပြန်မှာကြောက်လို့ရှော့ပါလိုက်တော့ဟုတ်ပြီတဲ့။အခုအေးကြမှာဒီတင်းနေသွားပြီတဲ့။အဲ့တော့ကျွန်တော်တို့ကဘယ်လိုဆောရက်ကိုရှော့မှာ။အားကြောင့်ငါပြောလိုက်တယ်ဟာဗျာတမန်တော်ပြောပါဘူး။မင်းတို့ကအလာကလက်ဆောင်ပေးလိုက်တယ်။အဲ့ဒီဆောရက်ကို ဆက်ပြီးတော့ရှော့ပတ်ကြတာကျွန်တော်ပြရအောင်ဖြည့်ပြီးဘာအဲ့ဒါလဲကုရ်အာန်ဆူရာနံပါတ်2အာယနာအာယနာ93မှာအလ္လာဟ်ရှင်ကဥပဒေပြတယ် إنما حرم عليكم ما يتقدم ولحم الخنزير وما أهل به لغير الله فمن اضطر غير باغ ولا عاد فلا إثم عليه. علاش ကအဲ့ဒီအချက်လေးကအကြောင်းအရာ၄ခုကိုအမှန်တမ်းသတ်မှတ်တယ်တင်းနော်ပထမလုံးသတ်မှတ်တာကမိုက်ဆိုတာကကျွန်တော်တို့ဒီမိုက်ကိုပြောတာနော်အသေးလားအလိုလိုလျောက်သေးသွားတဲ့အသာတရိစ္ဆာန်ရောဟာရမ်အဲ့ဒီမှာပဇွန်တို့ငါတို့မပါဘူးနော်ဒါလည်းအကျယ်တွင်းရှိဖို့အများကြီးနေတယ် ဝေးဖောက်ထုတ်ပြီးတော့ဝေးဖောက်ထုတ်လို့စီးဆင်းသွားမယ်တက်ရှိဆုံးတော့ဝေးဖောက်လို့တောင်းရှိဘယ်တော့မှမကြိုက်လို့ဒီဝေးရပြီဖြစ်နော်ဒါလည်းဘုရားနဲ့မပတ်တယ်ပြီးရရှင်ဗဒံသွေးခလာလာမယ်ခင်းစီကျွန်တော်သိပါလာမယ်ခင်းစီအချက်တော်ကလေးနဲ့မှခင်းစီမပြောနဲ့တဲ့ပရာနဲ့မှတော့ခင်းစီအကြောင်းပြောတာနော်ဝက်တာ ဝမာဝိလာဘီဟီလေကိုင်းမလာအလာရဲ့အမိကလွယ်ပြီးအခြားအမိတစ်ခုခုကိုတတပူဇော်ပြီးလောက်ထားတဲ့အာဖယာအဲ့လေးမျိုးသားဒါပေမဲ့ဘာဆက်ပြောလဲဖမနစ်တူရဘိုင်ရာဘာဂီဝလာအာဒီ အကြောင်းမဲ့တော့မရဒါဟာရမ်အဲ့ဒါတော့ဟိုကာမန်တောက်ကပြီးမဲ့အန်ဒီရဲ့ကျုံလာရင်တော့ဆောလာကိုရှော့ဖို့ပဲရှိတယ်ခရီးတော်ခရီးတော်မပြီးဘူးဆိုဆောလာကိုဘယ်သူဥပဒေနဲ့ရှော့တာခါနေမပါတယ်ခါနေဝီပါပါတယ်နော်အဲ့တော့သမန်တော်ကလက်ဆောင်ပေးလိုက်ကောင်းပြီအဲ့ဒီကိစ္စကျွန်တော်နောက်အားရနဲ့ရှင်းမယ် lallure no shemu na ayat kuya sura namba nasane de ayat to ne Bapak ya, الزانية والزاني الزانية والزاني فاجلدوا كل واحد منهما مئة أبيض الزانية تيار في محبة تيار وين محبة နော်ကျွန်တော်တို့ပေါင်းစည်းဆက်ဆံမှုကဟရမ်တတ်မှတ်ထားတဲ့ဇေနာကို အမှန်တော့ kitchen တွေကူးပေါ့သူတို့ကိုချိန်တန်ပေးရမယ်တဲ့နော်ချိန်တန်ပေးရမယ်ကိုလဝဟိအားလုံးအားလုံးဒီလူဆိုတောင်းရင်းတဲ့ကိုပေးရမယ်ဘလောက်ပေးရမယ်မင်းဟိုမှာတို့နောက်ဦးဆုံးကိုမင်းအားတရားအလွယ်ဆုံးပြောရင်ဒီလိုပြည့်မှုကျိုးလွန်တဲ့အမျိုးသားအမျိုးသမီးကို ကျိန်တန်တရားစီရရဒါကုရဏပြတယ်ဘယ်လိုအချိန်မှာဘယ်လိုစီစီပြီးဘယ်လိုရရမလဲဆိုတော့အတိတ်ကရှိတယ်ကျွန်တော်အဲ့ဒါမတင်ပြဘူးတဘောကအလာကကျိန်တန်ရဖို့ဥရိပြတာနဲ့ဒီနေ့ခဲနဲ့ပေါက်တတ်တဲ့ဥရိကပေါ်လာခဲနဲ့ပေါက်တတ်တဲ့ဥရိကဘယ်ဟာလဲ ဒီလိုပါပဲကုရ်အာန်ကျမ်းမြတ်မဟုတ်တော့စာအုပ်စာတမ်းတွေကပြဋ္ဌာန်းတာဒါကျွန်တော်သိထားပါမယ်ကုရ်အာန်ပြဋ္ဌာန်းတာလက်ခံမှာလားကုရ်အာန်ပြင်ပကဘယ်လိုစာအုပ်မျိုးမဆိုသူတို့ရဲ့ပြဋ္ဌာန်းတဲ့လက်ခံမှာဒါမိမိတို့စိတ်ကြိုက်ပြီးတာခဲနဲ့ပေါက်တာကုရ်အာန်ကျမ်းမြတ်ရဲ့ဥပဒေမဟုတ်ဘူးကုရ်အာန်ကျမ်းမြတ်ကအစ္စလီမ်တို့တို့ချိန်တာမြင်ရဘူး အဲ့တော့ဂျိန်းနာမပေးပဲနဲ့ခဲနဲ့ပေါက်တဲ့စနစ်ကိုတော့ကျွန်တော်တို့ဘာသာကွန်လာစီတော်ပြီးအစ္စလာမ်ကိုကြုံတော့သူ့အကြောင်းတော်ပါလုံးဝရှုတ်ချဘာဖြစ်လို့လဲကုရ်အာန်မဟုတ်တဲ့အတွက်တော့ကုရ်အာန်ကဥပဒေပြဋ္ဌာန်းတာရှိရတာလေကုရ်အာန်ကမပြဋ္ဌာန်းတဲ့ဥပဒေကိုလက်ခံရင်ဘာသာကွန်လာစီတော်ပြီးအစ္စလာမ်ကိုကြောင်းတော်အာဝရှိသူများအနေနဲ့လုံးဝရှုတ်ချတယ် အဲ့တော့ကုရ်အာန်ကျမ်းမြတ်ကပြဋ္ဌာန်းတဲ့ဥပဒေကုရ်အာန်ကျမ်းမြတ်မဟုတ်တော့အဲလိုနာမည်တတ်တဲ့အစာအုပ်ဖြစ်ပါတယ်တမန်တော်ကဒီကဲလို့ပြောခဲ့ပါတယ်တမန်တော်မိတ်တော်မူခဲ့ပါတယ်ဟာဒီတော်မှာရှိပါတယ်ဆိုပြီးလက်ခံမယ်ဆိုရင်ကျွန်တော်အဲ့အဲ့ဒါကဆူရာနံပါတ်၄အဲ့တော့82မှာရှိတယ် أفلا يتدبرون القرآن ولو كان من عند الله لوجدوا فيه اختلافا كثيرا သိကြတာအလားတူအဲ့ဒီလူတွေလေကုရ်အာန်ပြင်ပကအယူဆကိုတည်တုံးနေတာတော့ဘာလို့ပြောနေတာလဲမွတ်စလင်တွေကပြောနေတာကုရ်အာန်ကိုလက်ခံပြီးမှကုရ်အာန်ပြင်ပကတည်တုံးနေတာလက်မခံလို့ဉာဏ်အကျဉ်းတော့မပတ်တယ်ကုရ်အာန်လက်ခံနေယုံတယ် ကြည့်တော့တဲ့အခါမှာကုရ်အာန်ပြင်ပဟာတွေဖြစ်နေတယ်။ကောင်းပြီ။အကလည်းယတဒဘရူနလ်ကုရ်အာန်အဲဒီလူတွေဟာကုရ်အာန်ကျမ်းမြတ်ရဲ့ပြဆိုရဲ့ဖွင့်ဆိုရဲ့သဘောတရားတွေကိုအပြာအလာအသေးချာစီစစ်စဉ်းစားတွေးခေါ်ရင်ဘာကြောင့်မလဲ။ဝိခေါ် ကိုယ်တော်ကအသေးစိတ်အပြန်အလှန်တင်းတင်းကြပ်ကြပ်စီစစ်ရမယ်တွေးခေါ်ရမယ်အလ္လာဟ်ကမေးလို့မမေးထားတာဟုတ်ဝလောကာနမင်အင်ဒီလာအကဲဒီကုရ်အာန်ကျမ်းလာတာအလ္လာဟ်ရဲ့ဥပဒေကမဟုတ်ဘူးဆိုတယ်လာဝါဂျက်တင်ဖီဟစ်တီလဖန်ကသီရာအဲ့ဒီကုရ်အာန်မှာပွဲလွယ်ချက်ညောင်းများစွာတွေ့ မာတပြီးတော့မာတပြီးအဲ့တော့ကုရ်အာန်ဒီဘယ်တော့မှကွဲလဲချက်မရှိဘူးလို့ပြောတာတမန်တော်ဒီအလဝဒီကိုပဲကျင်တာဆူရာ50နဲ့3အာယတ်3ပြောပြီနော်ဝမာယန်ဒီကိုအနေဟောအင်ဟောအင်လာဝဟ်ယူဟာတမန်တော်ကဘယ်တော့မှသူစိတ်ကြိုက်သူ့အထင်ပတ်ဝန်းကျင်ကြိုက်မပြောဘူးသူဘာပြောမလဲ သူဝဟီကလည်းဘာမှမဖြစ်ဘူး။အဲတမန်တော်ဝဟီပြောလို့ဆိုအဲ့ဒီဝဟီကကိုယ်လည်းမရှိဘူး။အခုလည်းဒီမှာပြောရတယ်။ကုရ်အာန်ကချိန်ခံသူတို့ကခဲ့တဲ့ပေါ့။ကုရ်အာန်ကပြဿနာပေါ်မှာဆလာကိုရှောက်ပဲရှိတယ်။သူတို့ကအလာလက်ဆောင်ပေးလိုက်ပြီ။အဲပွဲလေးကြီးယူတီမင်းသားကြိုက်တာ။တမန်တော်ကတော့ပွဲရွယ်တဲ့ဥပဒေဘယ်တော့မှမပြောဘူး။ကုရ်အာန်ကြီးဓမ္မမပွဲလို့ဆိုတာကျွန်တော်ကုရ်အာန်ဆူရာ၄တရားဆူရာ၄အာယတ်နံပါတ်82ကိုပြပြပါ အဲ့တော့ကျွန်တော်တို့ကဒါတွေကိုစီစစ်ပါလေ့လာပါပြီးရင်မိမိစိတ်ကြံရွေးချယ်ဖမန်ရှယ်ဖလူမင်ဝမန်ရှယ်ဖလကြိုက်ရင်ရောရတယ်မကြိုက်ရင်မြင်းရတယ်အလားပြပြတာကောင်းပြီ now အဲ့တော့ကျွန်တော်ပြင်ပြဆူလာ30နိုင်ပါ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 အာဒမ်အလัยဟိစလာမ်ကိုဥတွေထုတ်တယ်။ယာအာဒမ်အေအာဒမ်ဥစကွန်အန်တဝဇောဂျုကဂျန်နာအတင်းနဲ့အတင်းရဲ့ဇနီးဂျန်နတ်ကပါနေပါ။ဟာဝါမပါဘူးတော့ဇနီးတယ်ပဲပါ။ကျွန်တော်တို့ဟာဝါထက်ထက်ပြီထက်ဝကူလာမင်ဟာရဘဒန်ဟိုင်ဆိုရှိတုမအတင်းနာဟုအလိုရှိသည်များ မြည်ဟာဒီဂျန်နက်မှာရှိတဲ့မြည်တိနေရာကမဆိုမြည်တိအတိနာဟောမဆိုဟောတီတီဝကုလာစားဖို့အမိတ်ပေးတာမင်းတို့နေအောင်စားအဲ့ဒီခွင့်ပြုတာဘလို့ခွင့်ပြုအတီကိုစားတဲ့ပြဿနာဗျာဟုတ်တယ်အဲ့ဒါကိုလည်းပြင်ပါအဲ့ဒီအတီကိုစားလို့တဲ့အလာကတာကတ်တယ်တဲ့တနေ့မှာတလဝါရှောက်ခိုင်းတယ်ဟိုမှာကိုစားတဲ့ပြည်တာကျွန်တော်ဝါရှောက်မှာလေ တခိုးစနစ်ကြောက်တယ်ပြောနော်အလကားပြတယ်ရာတတိယအမှုကိုဒီပါအလကားဆရာအလကားပြတာပြောလို့မသိကောင်းပါအကယ်၍များအလရှင်မြတ်ကတားလိုက်တာဘာလဲဝလာတကရဘာဟာစီရှက်ကြောဟာဒီအပင်နာကိုအတင်လို့လောက်မတတ်နဲ့တဲ့ အဲ့ဒီဘာလဲလဲလူကြီးမိမဖတ်ကြည့်ပါအဲ့ဒီအပင်နာမကန့်နဲ့အတီးခိုးစားခြင်းနဲ့မပြုပါနဲ့ဆိုတော့သူတို့ရဲ့အယူဆကိုရအောင်တွေးစားမှုနဲ့ထည့်တာအတီးခိုးစားတာဟိုသူတို့ကလက်ခံတဲ့အယူဆထည့်ကောင်းပြီထည့်တယ်ကျွန်တော်တို့ကအတိရှိတယ်အုံနောက်ရှိတယ်ကုရ်အာန်ကဘာပြောလဲကျွန်တော်လေ့လာကုရ်အာန်မောင်းတဲ့စာအုပ်တွေပြောနေတာတော့မွတ်စလင်နဲ့မပတ်တယ်ဟုတ်ပြီ ရှိအပင်နာမကန့်နဲ့ဆိုတာကတကယ်အပင်လားအပင်နာမကန့်နဲ့မှားရင်ကလေးကျွန်တော်တို့အပင်အောက်ထိုင်တယ်အပင်နာတော့အပင်ပေါ်တက်တယ်တော်ပြီအဲ့ဒါကြောင့်ကျွန်တော်တို့အာမီစာသိရမယ်အာမီစာကရှက်ဂျယ်နဲ့ရှက်ဂျယ်ရာဆိုတာရှိတယ်ရှက်ဂျယ်ဆိုတာတစ်ပင်အများကြီးအရှကြောရှက်ဂျယ်ရာဆိုတာတစ်ပင်မဟုတ်ရှက်ဂျယ်ရာဆိုတာဒီမှာတော့ ဝလာတက္ကရာဘာဟာစီရှက်ကြရောရှက်ကြရောကိုပြောတာရှက်ကြရဆိုတာတစ်ပင်နဲ့အလားတကတူတဲ့စနစ်ကိုပြောတာတစ်ပင်ကပါအကိုင်းတွေအများကြီးရှိတယ်အကွဲအောက်တွေအများကြီးရှိတယ်ဟုတ်တယ်မလားအဲကျွန်တော်တို့အလောင်းလက်ကမြည်ရင်ပြင်ပကအကိုင်းတွေအခက်တွေလက်တွေအကွဲအောက်တွေလက်မခံရဘူးအဲ့ဒါက ပရာစုရာပြောင်းရှင်းတဲ့အားရရှိတယ်နော်ကျွန်တော်ကျွန်တော်ဣဇာဘုမမတင်ပြတင်ပြပိုင်ခွင့်လည်းမရှိဘူးဝရာစုရာနမဆက်ရှိအားတော့တိတ်ကိုပတ်တယ် الحمد لله الذي أنزل على عبده الكتاب ولم يجعل له عوجا ရှင်မကျော်မနာတဲ့အပေါင်းပြည်သူအလားရှင်များဟာတဲ့ နော်အန်ဇလာဟောချပြီးတယ်တဲ့နော်အလာအမ်ဒီဟီသူရဲ့အမ်ကိုချပြီးတယ်တဲ့ဘယ်လိုကြမလဲအဗ္ဒုဆိုတာကျွန်လို့ပြောကြဒီမှာတမန်တော်ကိုကျွန်ပြောဖို့ခက်တယ်အဲ့တော့အဗ္ဒုဆိုတာကကျွန်မဟုတ်ဘူး သဘောတရားပြပြမယ်ကျွန်းစုဒီမှာတခင်ခိုင်းတာအာရုံတော့အောင်တခင်ခိုင်းတဲ့အလုပ်ကိုတည်တည်ချာချာနာခံအကောင့်ထဲပေါ်ရမယ်အဲ့တော့တမန်တော်ဟာလည်းအလားပြဥပဒေကိုအသေးချာအကောင့်ထဲပေါ်နာခံတဲ့အတွက်အလားကအပ်လို့တော့နာဆိုလိုတာအလားအပ်ဒီဟိလ်ကီတာအလားရှင်မြတ်ရဲ့ဥပဒေတာကိုဒါဟိုဒဆိုင်တမတ်တဲ့ လက်ခံကြိတ်တော့အကောင်ထဲပေါ်တော့အဲ့ဒီတမန်တော်ကိုငါကြမ်းပြကြမ်းချအဲ့ဒီကြမ်းမှာလေဝလံရဲ့ကြရလေလာဟူအိဝကြအဲ့ဒီချပြီးတဲ့ကြမ်းမှာအကွေအကောက်တွေလုံးဝမပါဘူးတော့ဘာတမျိုးဒါတမျိုးဘာတမျိုးဒီဒါတမျိုးမရှိတခြားတောင်းနေတာကြည့် တစ်မျိုးစီတစ်မျိုးစီဒီဆိုခိုင်းလုံးနဲ့ဒီဆိုမခိုင်းလုံးဒီဆိုလက်ကဒီဆိုလက်မှာဆိုပွဲလေးပြီးမြောက်များတာရှိကုရ်အာန်အဲ့လိုနေဒါကြောင့်မလို့အကွင့်အကောက်ကကုရ်အာန်မဟုတ်ဘူးပြောတဲ့အတွက်ကြောင့်တစ်ပင်နဲ့တူတဲ့အခက်လက်အကောက်အကွေးရှိတဲ့အနာကိုမင်းတို့မကန့်နိုင်ရဘူး ဆိုလိုတာကအလတ်ရဲ့ဥပဒေပြင်ပကအစ္စလာမ်ဘာသာရေးကျင့်သုံးမှုမှာအလတ်ဥပဒေပြင်ပကအရှုပ်ထွေးတွေအခက်အလက်တွေစနစ်စရာတွေအဲ့ဒါတွေအနာပေါ်တော့မနှံ့တာ။ကဲပတကူနာမီလာဘွာလီမင်းတို့အဲ့ဒါလိုငါပြတာကဥပဒေကအကွေကောက်တွေအခက်အလက်တွေဘုံဘက်တွေရှိရမလား။ဒီနေ့ဆိုတော့ဒီမစတကီယာလေးရောဟိုလာတဲ့ဒီလာတဲ့ရှာတန်းနေများနေတယ်နော်။ အဲ့ဒီလမ်းတွေအခက်လက်နဲ့ပြတာလေကိုင်းချက်နေတယ်အဲ့ဒီဘက်မှာကိုက်ရအဲ့တော့အဲ့ဒီလိုကိုက်ရင်ဖတ်ကူနာမီလာဇွာလီမင်းဇွာလီအုပ်စုလည်းပါဇွာလီပါပြည့်မှုကျွန်းလို့ဘာပြည့်မှုဘာပြည့်မှုကျွန်းလို့လားပြည့်မှုမှာပုံမှန်ရှိဘာပုံမှန်အေးဇွာလီဆိုတာအများကြီးဇွာလီမျိုး အလားပြအဝိရေအမှန်တရားပေါ်မှာဖောက်ဖြစ်တဲ့တစ္ဆာဖောက်တဲ့စနစ်ကိုစွာနေပါတယ်။ငါပြတ်တယ်ဝိရေကိုအာခိုင်းတာလည်းမလုပ်ပဲလေမင်းတို့အဲ့ဒီအပေါ်မှာတစ္ဆာဖောက်တဲ့ကျူးလွန်မှုကျူးလွန်တဲ့အုပ်စုတွေရှိတယ်တဲ့အဲ့ဒီထဲကနေပါအဲ့တော့အဲ့လိုကျွန်တော်တို့လေ့လာပြီးတဲ့အခါ ကုရ်အာန်ကခေါ်ပြတဲ့စနစ်ကုရ်အာန်မဟုတ်တော့နာမည်အမျိုးမျိုးတတ်ထားတဲ့ကျမ်းကြီးကျမ်းရဲ့စနစ်ကုရ်အာန်ကိုဆန့်ကျင်လာရင်ကုရ်အာန်မပြထားမဲ့သူတို့ကတခုပြထားမှဆိုလူကြီးမျိုးကဘယ်စနစ်လက်ခံလဲကျွန်တော်တို့အလားပြနေကုရ်အာန်နော်ဒါလည်းပြည့်နေတိပါတို့တော့အကြောင်းအကျိုးသဘောတရားတွေနဲ့ကျွန်တော်တို့ကတခုရှိတယ် အာလေဆွန်နတ်ဝါဂျာအများကြီးလူဆိုတဲ့အယူဆတွေကရိုက်ယူနေတာအများလက်ခံတယ်အေးအများနဲ့အနည်းနဲ့မဆိုင်ဘူးတမန်တော်ဒီကုရ်အာန်ချတော့တဲ့အချိန်မှာအများလက်မခံဘူးအများလက်မခံဘူးအခုမှအများလက်ညာတော့ဘာပြောရလဲအားလုံးရှုပ်သေးတာကဲတော့အချိန်ကြီးလို့ကျွန်တော်စကားဖြတ်ပြတာဆူရာ နံပါတ်2အာရတော်189နည်းလေးကျွန်တော်တို့ကလေးလုံးနေတဲ့ဟောဒီရမ်လာမှာဝါရှောင်းနေတဲ့ပတ်သက်တာကုရ်အာန်နဲ့ဘယ်လောက်တိုက်ကြလဲဘယ်လောက်လွဲနေတယ်ပြောတယ်အဲ့ဒါလွဲနေလို့ရှိတော့အလားအချက်ပဲစပြောအစ်တဘူမာကဒဝလ္လာဟူလကုမ် ခွေးတွေထဲတာပြောတာနော်အင်တမူမာကဒဘမောဟလက်ကုံအသေးသောကိုအလောင်းရှင်မြတ်ကဘယ်လိုဥပဒေပြဌာန်းခဲ့လဲဆိုတော့အင်တမူမင်းတို့ရှာနေတာမွတ်စလင်တယောက်နေနဲ့ဘာသာရေးအစ္စလာမ်ဘာသာရေးကျင့်သုံးမှုမှာအင်တမူနော်အသေးလို့ရှာဖို့ဘာလို့ရှာဖို့ရမလဲမာကဒဘမောအလာရှင်မြတ်ကကျွန်တော်တို့လူသားတွေကို ဘယ်လိုဥပဒေပြဌာန်းထားလဲဆိုတော့ဘိုးတဲ့အတင်းတို့ရှာမယ်အဲ့ဒါလည်းဥပဒေရှာတယ်ဘာလဲရှာကွန်အာမာပဲရှာမှာပေါ့ကွန်အာမဟုတ်တဲ့စာအုပ်တွေကအလဥပဒေမဟုတ်ဘူးလေလာရိုင်းပါဖီမဟုတ်ဘူးတော့တန်ဇီလိုမင်ရဘ်အာလမီမဟုတ်ဘူးတော့တော့ထားလိုက်အများကြီးပြောတာကျွန်တော်လည်းပဲဒီပညာသိပါကောင်းပြီအဲ့တော့အလဥပဒေရှာတိုင်းတော့အလားကဘာဆက်တယ် وكلوا واشربوا حتى يتبين لكم الخيط أبيض من الخيط أسود من الفجر أو سيام تساوي أما أقول لنا رجع لكن أتونا أنك جنرال နိုင်အချိန်ကတ်ချက်လို့မရတဲ့ခေတ်ကာလမှာတုံးတယ်။အခုကျွန်တော်တို့နေဝင်နေအတွက်လာဝင်လာအတွက် တိတိကျကျတွက်ချက်လို့ရတဲ့အခါမှာတွက်ချက်ပြီးတော့အဲ့ဒါအမောင်တို့လွန်လာပြီးတော့အလေးရောက်မလဲဟတ်တယတဘယနာလကုမလ်ခိုင်ဒ်အဂျဒမင်အလ်ခိုင်ဒ်အစ်မင်အလ်ဖဂျ်ဖဂျ်ဆိုတာတိရမှာဖဂျ်နမတ်ဖဂျ်ဆိုတာကဒါရဲ့အဓိပ္ပာယ်ပြန်ဖဂျ်ဝါလို့ဖဂျီလို့တကူကိုပောက်ွယ်ပြီးတော့ပုံပေါက်ဝေရောက်လာတော့ဖဂျ် ချိန်ဆိုတာညအမောင်စုမောင်နေတဲ့အချိန်ကနေရမပေါ်ခင်နေမထွက်ခင်နေမမြင်ရရင်ကြုံတင်ပြီးတော့အလေးနာအလေးနာပေါ်လာအဲ့ဒီအလေးနာဒီအမောင်တို့ကိုထိုးပေါက်ပြီးဝင်လာတဲ့အလေးနာကို first pick အဲ့ဒီအချိန်ကိုညွှန်းတယ်အဲ့တော့ကျွန်တော်တို့ကဒီရတော့မှတော့မနဲ့အလေးအောင်ပေါ်လေ ညဝါပြေတော့အလင်းရောင်ရှိလားမရှိလားလေးလာကြည့်ပါမနေ့အလင်းရောင်ရှိစားမရညနေအလင်းရောင်ရှိစားလို့ရဒါပေါ့ဆုံးတယ်တော့အလာကပြောရောပြီ ثم أتم الصيام إلى الليل ဆွေရန်ကိုဘယ်အချိန်မှဆုံးတတ်လဲ။အီလလိုင်းညလိုင်းဆိုတာညတော့မဂရစ်မဟုတ်တော့။နေဝင်ခြင်းမဟုတ်တော့ တမန်တော်ကသူ့တောင်းဝန်ရကိုရာကိုတင်ပြတယ်ကျွန်တော်တို့ကတမန်တော်မောဘိုင်းဆိုတော့ကိုရာရတယ်တင်ပြဟုတ်အဲ့တော့ညမောင်တဲ့ဇီကိုဥတည်တယ်ညှို့တယ်ခဏကျွန်တော်တို့ကြားရတယ်ဟုတ်ဘူးဒီလာသကလုံးတုံးလာတယ်တဲ့အီလက်လိုက်ဆိုတော့ညစီတို့ဆိုတဲ့အတွက်ကြောင့်နေဝင်တာနဲ့ညကိုဥတည်တယ်တဲ့ဒါကြောင့်နေဝင်ကြီးစားလို့ရတယ် အဲ့တော့မဆုံးပါဘူးဘယ်ကုရ်အာန်အားရအထောက်အထားပေးမလဲလို့မေးကြည့်ပါဟာဒီအရင်လိုက်ကြတာနေဝင်ကြပါဦးညမှာဆိုတာအထောက်အထားကျွန်တော်ကုရ်အာန်အားရငါခုပဲပြအများကြီးအများကြီးပရမတ်ပြတမန်တော်မူဆာအလ္လာမ်တမန်တော်ဟာရုန်အလ္လာမ်အလရှိမြတ်ကဥပဒေချုပ် إذهب إلى فرعون وإلى بارنا အစ်ဟာဘာအီလာဖီရောမင်းတို့နေရာဖီရောဖီရာအောင်ကိုဟွာအစ်ဟာဘာအန်တာနော်ဝါအခုကဒီအာယာတီဒါတွေကခြားလိုက်အဲ့တော့ဖီရောဒီပွားခိုင်းတယ်ဘယ်လိုတော့ကနေဖီရောဒီအီလာဖီရောဖီရောဒီအဲ့တော့ဖီရောဒီပွားတဲ့ကဖီရောဒီရောက်ဖို့တာဝန်ရှိတာမရှိဘူး နာတော့ရောက်ပြီးငါတို့လာပြီးပေါ်ပြန်တော့ဆိုလို့မရဘူးဖေနာကိုညှိုးနေတဲ့ဖေနာကိုရောက်လာတော့ရောက်လာတော့ဒီမှာဘုရားမကြည့်လိုက်ပြောတယ်ဆူရာ20နော်ဆူရာ20အဲ့တော့ဒီအချောင်း48 48မှာကြားတယ်ဘောဘုရားအင်နာရဆူ ပြီးတော့ပြောပြီးငါတို့နှစ်ဦးကအတိတ်ကိုပြုစုပြုတော်ထိုင်နေလမ်းမြတ်အလရှင်မြတ်စေလို့တဲ့ရစုတမနာတော်ပါဖြစ်တယ်။ဖောဆင်မာနာဗနီဆိုအိဗနီဆိုအိကိုငါတို့ကတဲ့ဝလာတူဝဇိမဟွန်ဘီတရူဘာတူကမကတ်ဂျီနာကာဘီအာယတ်မီရောဘီ အတင်းကိုပြည့်စုံပြုတော်တဲ့အရှင်မြတ်ရဲ့လွတ်တဲ့ရသုတမန်တော်နှစ်ပါးငါတို့အတင်းကရောက်ရှိခဲ့ပြီဖြစ်ပြီဆိုလိုတာကဖေရောဒီရောက်အောင်တော့ဖေရောဒီမရောက်ရင်တရားမဝင်ဘူးတော့သူညွှန်းတာဖေရောကညွှန်းတယ်ဒါနဲ့အင်းလည်းလိုင်းလိုင်းတော့မရောက်တရားမဝင်ဘူးလိုင်းရောက်မှတရားမဝင်ကောင်းပြီအတူလေးပြောပြကျွန်တော်သူတို့ကြိုက်တယ်ကျွန်တော်ဝူစုလုပ်တယ် ကုရ်အာန်ကတော့ကိုယ်စလို့ခိုင်းတာအဲ့ဒါမရှိတာဘူးဘာညောင်း وإذا كنتم إلى الصلاة فاغسلوا وجوهكم وأيديكم إلى المرافق ما إلى الفرق ဆလတ်တီဆောက်ကိုရတော့မှဆိုရင်အတင်တို့ရဲ့အဲ့ဒီမျက်နှာကိုဖတ်စီလို့ဘုဆုလို့ဘုဆုလို့ရေချိုးဖို့ပြောတာမဟုတ်ဘူးအဲ့ဒီမျက်နှာတစ်ခွေလုံးကိုဖန်ရှင်းသွားအောင် ရှေ့ကျော်လာတယ်အာရဗီမှာရှိပြီးတော့ဝါအိုင်ဒီယာကွန်အီလယ်မာရာဟီမာအီလယ်တောင်းတော့မင်းတို့ရဲ့လက်နက်ဖက်ကိုတတောင်စစ်အထိရှေ့ကျော်ပါအဲဒီလက်ဖြာလေးစီးပြီးတူတူပဲလေလက်ဖြာစီးနေတဲ့တတော်သိရောက်တော့လဲဆိုပြီးတော့ဒီဒီမှာလက်ဖြာပြီးတယ်ဆိုတော့တတော်သိသိစီးတယ်သူညွန့်တာပဲမညွန့်တာအေလန်မာရာဘီတတော်သိကိုညွန့်တဲ့တတော်သိသိစီးကိုတာဝန်ရှိတယ် ။ဒါကြောင့်ဝါပြေတဲ့ကောင်ကအတိမစရိယမ်အလလိုက်ပြောတဲ့အတွက်ညရောက်မှတရားဝင်။ဒါလူကြီးမြေတော်ချက်ကိုဆို။ဒါပရဟတ်တယ်။နော်အဲ့တော့ကျွန်တော်တို့မှာကအလရှင်မြတ်ကမိတို့ဟေဗရန်ချမ်းမြတ်ကပြဆိုဒီကမူပြတန်းဒီကမူဗရန်ပြင်ပကစာအုပ်တွေ အဲ့ဒီအတိုင်းလုံးမလားအလ္လာဟ်ရဲ့ဥပဒေတိုင်းလုံးစိတ်ကြိုက်မေ့ချင်တယ်ဒီစနစ်တွေကဘာကြောင့်ဖြစ်လဲကုရ်အာန်ကိုလက်ခံရင်ကကုရ်အာန်ကပြတဲ့ဥပဒေတတွေကိုလက်မခံဘူးကုရ်အာန်ပြင်ပကစာအုပ်စာရမ်းတွေကအများလက်ခံတယ်အများကကြည့်တော်ဦးနေတယ်ဆိုတဲ့အတိုင်းသွားပါတယ် ဟုတ်လားအဲ့တော့ကျွန်တော်မတ်ကုနာဆူတော်ပြီးအစ္စလာမ်ကိုကြောက်တော့ကတော့အလာဦးလေးနဲ့အညီပဲတော့တယ်ကျွန်တော်ဝါဖြင့်အတိတ်ကရှင်ကလည်း live ဆိုညရောက်မှဖြည့်တယ်အလာဦးလေးနဲ့အညီပဲဖြည့်တယ်မဂရစ်ကိုမဂရစ်ချိန်မှာဆောလာပီဆောက်တဲ့အေးအေးဆေးဆေးဖြည့်တယ်ဖတ်တယ်ဇိန်နဲ့ဖတ်တယ်စုံနဲ့ဖတ်တယ်ဖတ်တယ်အေးဆေးတိုင်းပြီးမှဘောတာမှာဝါဖြည့်ကြိုက်တယ်လို့နော်အဲ့တော့အဲ့တော့ကျွန်တော်တို့ကလာရှင်ပြည့်ပြထားတဲ့ဥပဒေ တကိုလက်ခံတော့မယ်ဆိုရင်ဘာဖြစ်လို့တခြားတခြားစာအုပ်တွေတခြားတခြားလူတွေလိုက်ကြည့်ရကြည့်ရမယ်ဟာအဲ့ဒါတော့ဘယ်လိုလဲမကမီနာမှာဘယ်လိုလဲဒါကဘာလို့လဲလောက်တယ်ဒါကဘာလို့လောက်တာမကမဒီနာလောက်တာဒါကျွန်တော်တို့မစားတို့တော့အစ်ဒဘူမာကဒဘမ်ဘောဝလကုမ်အတင်းတော့အလ္လာဟ်ဘယ်လိုဥပဒေပြတယ်ဆိုတော့ဒီလိုရှာရမယ်ဆိုတော့ကျွန်တော်တို့ကအဲ့ဒါကိုရှာ လူတွေကိုမကြည့်နဲ့နိုင်ငံတကာကိုလည်းမကြည့်နဲ့ကျွန်တော်တို့အလားဥပဒေကိုပဲကြည့်ရတာနော်အဲ့တော့ကျွန်တော်တို့အနေနဲ့အဲ့ဒီစနစ်ပြင်ပကိုဘာကြောင့်ရောက်သွားတယ်လဲဆိုတဲ့စီကိုရာအဲ့နော်အဲ့တော့ပြောမယ်စူရာနံပါတ်50 هيقعد يعني، آه، كتاب مكنون لا يمسه إلا المطهرون هذه كنا جماعة ليلة نانا لوجة لوجة دي طبعا كيف مدير بنادي تيري دوجة أبو ديني အခုမသိတဲ့သဘောတရားတွေနောက်လာမှအနာဂတ်မသိနဲ့ဝရဏီလူတော်အတီးဒီအတွက်ဖြစ်တဲ့အတွက်ရှေးပညာရှင်များရဲ့ဖွင့်ဆိုချက်အတိုင်းပြန်ရမယ်ဆိုတာကအချို့တော့ဟုတ်ပဲအားလုံးမဟုတ်လူအခွင့်အပြည့်ဝပေးတာညီလူမဆိုယုံကြည်ပိုင်ရရှိတယ်ကပ်ပိုင်ရရှိတယ်တိကျတိရှိပိုင်ရရှိတယ်ခြေသုံးပိုင်ရရှိတယ်ဒီကျမ်းထဲမှာပြောချက်တွေမြောက်များလို့ရှိတယ် အဲ့ဒါအများကြီးကျွန်တော်ဖတ်ပြအများကြီးရတယ်နော်စัจ java ကဘာသူတောတောင်ပိလသမုတ်ပြာယောဂဗေဒနဂရဗေဒဘူမိဗေဒဇီဝဗေဒအနဝဗေဒအားလုံးပါရှင်းပြတာအကုန်ပါတပတ်ကြတယ်အဲ့ဒီရှင်းပြတာဆရာဝန်ကြီးဘလောက်ပဲတော့သူတို့မသိတဲ့သူတို့မသိတဲ့အချက်တွေရှိနဂရပညာရှင်တွေဘလောက်တော့သူတို့မသိတဲ့လူတွေအများကြီးရှိတယ်တတိယပေါ့ ဘာဖြစ်လို့သူတို့ဒီစနစ်တွေကဘာသာကဘယ်လိုပြောတော့သူတို့ဒီတခြားနဲ့ဘာကြောင့်လှည့်လဲဆိုရင်နားရမယ်ဆိုရင်လည်းမတော့သူတို့ရဲ့နှလုံးသားတွေတော့စိတ်တွေတော့သဘောတရားတွေတော့တန့်ရှင်းမှုမရှိဘူးဆိုရင်တဲ့ကုရ်အာန်နဲ့ပြတာလည်းဥပဒေကြီးသူတို့ကိုဘယ်တော့မှထိမြင်မှာမဟုတ်ဘူး။ဟာမလားဟုတ်ကုရ်အာန်တော့ပြောကြည့်။ဟာဘာတိစမရှိ မကမနာလုပ်တယ်ဒါကမလို့လုပ်တယ်ဟာအဲ့တော့ကိုရောကသူတို့ရဲ့စိတ်ဓာတ်တွေမှာမတန့်ရှိမှုဆိုတော့အဲ့ဒီအယူဆတွေရှိအဲ့ဒီအယူဆတွေရှိတဲ့လူတွေကိုဟိုရာတိုက်တွေတော့သူတို့အယူဆကြောင့်ဘုဘပြေပါဘူးဒါကြောင့်ကလ္မဖတ်တဲ့နိမိတ်တိခါကြီးလာအီလာဟာအီလောလောမုဟမ္မဒ်ရဆူလလာဘာကျွန်တော်သိပါတယ်တော့မညာဒါမဲ့တော်ရရတယ် လာအီလာဟာလာဘာမှမရှိအောင်လုပ်အောင်အီလာဟာကိုးဝယ်မိမကိုးဝယ်ရမှဟာလေအကုန်ရှိမလားဘာကိုးဝယ်မှုမရှိဘူးဆိုမှအီလာဟာအလောင်းတဆူကြီးကိုးဝယ်ရပြင်လိုက်ကျွန်တော်တို့ကုရ်အာန်လက်ခံမိမယ်လို့ကုရ်အာန်ပြင်ဘက်ကစာအုပ်တွေကိုကျွန်တော်တို့ကမလွတ်ကင်နာတယ်ဆရာဆရာကြီးများရဲ့လူအများရဲ့လုပ်နေတာကိုကင်နာ အဲ့ဒါကုရ်အာန်ကြောင့်သိပြီဘာကြောင့်သူ့နှလုံးသားမတတ်နော်ဒါကြောင့်မလို့ကျွန်တော်တို့ဟာအလားရှိမြတ်ပြတဲ့ဥပဒေကိုလေ့လာမယ်အလားပြတဲ့ဥပဒေတိုင်းအကောင့်တဲ့ပေါ်ပါတခြားတခြားအစ္စလာမ်ဘာသာရေးဆိုင်ရာကုရ်အာန်ပြင်ပကဘယ်လိုစောင့်ကပဲပြောပြောလက်ခံမယ်ကြိုက်တယ်လိုက်တယ်နော်ဒါကြောင့်မလို့ကျွန်တော်တို့ကျွန်တော်ဒီကတော့ပြောရတာကနေ့ ဝင်္ဂလာနဲ့မှကျမ်းနဲ့ပြကြတယ်။ဒါနဲ့ကမ္ဘာမွတ်စလင်ကျမ်းနဲ့ကုရ်အာန်ကိုအလျော်လျော်လက်ခံထားပြီးဖြစ်တယ်။ဘယ်လိုလက်ခံလဲဒီလက်ခံတာပြောတော့မဟုတ်ဘူး။စိတ်ထဲကလက်ကလက်ခံမှာယုံကြည်တဲ့ကလက်ခံမှာအသွေးကောနှလုံးသားကလည်းကုရ်အာန်ပြဆိုတဲ့ဥပဒေကိုလက်ခံမှာဒါဆိုရင်၆ပေါ့ဘုံတော့နော်ဒါတော့ကျွန်တော်အမှတ်ခွန်တာဒါလောက်ပြရတယ်ပထမခွန်ပါဝတ်တယ်လည်းခဏကြံ ان صلاتي ونسكي ومحياي ومماتي لله رب العالمين ကျွန်တော်အများအားဖြင့်ဒါပြောရအောင်ကျွန်တော်ရဲ့ရှင်းတာနောက်ဆုံးကျွန်တော်ရဲ့တက်တာမှာနောက်ဆုံးပွဲရတဲ့တေဆုံးလေးအထိကျွန်တော်ဤဝါလာမှုပြောဆိုမှုဆက်ဆံမှုစနစ်စရာဟောပြောမှုအားလုံးကိုအလားကျင့်တတ်ဖို့ပဲ။အမေကြီးကိုလူတွေသဘောကျဖို့မပါဘူး။ပါရင်အလားကျင့် ကုသလသဒ္ဓတစ်မျိုးစိတ်ထဲမှာတစ်မျိုးရှိတယ်เนาะအဲ့ဒါကြောင့်ကျွန်တော်ကတော့အရှိတိုင်းပြောမယ်เนาะအဲ့ဒါ inna salati wa nusuki wa mahyaya wa mamati lillahi rabbil alamin စัจ java နာအရှင်မြတ်ရဲ့အလိုတော်ကြပဲဗျာကျွန်တော်ရဲ့ရည်ရည်ဆလာเนาะတခြားကိစ္စအားလုံးလာရှိနေမြစ်တဲ့ပုံပဲเนาะဒါတော့ကျွန်တော်ပြောတဲ့အခါမှာဘုရားကျမ်းမြတ်အရာပဲတင်ပြတယ် ဂရပြင်ပကတင်ပြနိုင်တဲ့အခွင့်ကျွန်ုပ်ထံမရှိပါတမန်တော်လည်းမရှိတမန်တော်ဂရပြင်ပကဟောပေးပြောပေးတင်ပြပေးလုံးဝမရှိဂရထောက်ပဲအများကြီးเนาะအဲ့တော့ကျွန်တော်တို့နေလဲကဒီနေ့ဒီနေ့ဂျမာဒီနားတဲ့အတွက်ဒီ90ခုနာစုတောင်းပြီးပလီဝတ်ကြောင်းတော်ရဲ့ရှေ့လောကစီ အနေငယ်ခေါင်းစဉ်ပိုင်းလေးတင်ပြမှာကျွန်တော်တို့ဒီမှာက59လဆုတောင်းတဲ့အစ္စလာမ်ဘုရားတော်ကဥဆောင်တဲ့ဟောတုတ်ကျွေးအဖွဲ့ကဥဆောင်တဲ့တာရေးနာရေးအဖွဲ့ဆိုဒီမြတ်ပြင်ဆိုင်မှာရေးရတယ်တာရေးနာရေးမှာကျွန်တော်တို့ကလောဘပေးမယ်အကြံဉာဏ်ပေးမယ်လက်ခံပါတယ်တို့တော်ဝေအားလည်းလိုအပ်တယ်เนาะအဲ့တော့တတ်နိုင်ကြကျွန်တော်တို့ဝေကြီး ငယ်များမဆိုပေးနိုင်တယ်အဲ့ဒီကိစ္စအသေးစိတ်ကိုသက်ဆိုင်ရာအချုပ်အတာဝန်ရှိပုဂ္ဂိုလ်ကကျွန်တော်ဒီမှာခဏထိုင်တဲ့အခါအသေးစိတ်ရှင်းပြဒုတိယဘိုက်ဆုံးမှာဆိုတဲ့နော်ကောမဒီရှိပါတယ်ငါတဲ့ကုနာစုတော်ဝင်အစ္စလာမ်ကျောင်းတော်ကချိန်ခံတာဘိုက်ဆုံးမှာကောမဒီနဲ့တဲ့စီးပွားရေးလူမှုရေးကျန်းမာရေးပညာရေးနော်အစရှိနေတယ်ကျွန်တော်တို့ဘက်ဆောင်ကကန့်နိုင်တယ်တော့ ကူညီတယ်ပံ့ပိုးတယ်အဲ့ဒီမှာလည်းကျွန်တော်တို့လိုအပ်တဲ့လူကြီးတွေအများကြီးပြောပါတယ်ဒီလိုမဆိုနေများမဆိုဘိုက်တမမှာပါဝင်ကူကြောင်းမှုလည်းမြစ်တယ်ပြီးတော့ကျွန်တော်တို့ဒီမှာ follow up လုပ်လို့ဝါဖြစ်မယ်ဝါဖြစ်ရဲဆိုတာကတော့ကျိုးနဲ့ဖြေလိုက်တာမဟုတ်ဘူးကျွန်တော်ဝါဖြေတာကအစားနဲ့ဖြေတယ်အဲ့တော့အဲ့ဒီအစားနဲ့ဖြေတဲ့အတွက်အဲ့ဒီအစားတော့အတွက်တနေ့ကိုတာမန်သတိတတ်မှပြီးတော့ စနေတနေ့ကနေမှာသပိတ်ဘက်ကမှလာပါပဲအဲ့ဒီမှာလည်းပဲကျွန်တော်ငွေကြီးနည်းနည်းတော့လိုပါတယ်နော်ဒါစကားလားပြောတာနည်းနည်းဆိုမှနည်းနည်းပုံများများပေးလိုက်ရနော်အဲ့တော့အဲ့ဒီမှာလည်းပါဝင်ဖို့နေတယ်ပြီးတော့ကျွန်တော်တို့ဒီပရိဝတ်ကြောင့်တော့အီးမေးလ်ဆိုတဲ့ခက်ခဏရှိတယ်အဲ့ဒီအီးမေးလ်နံပါတ်က59လို့ဒီနေ့အေးလေးကို ပလီနံပါတ်59လမ်းဆိုတာ59ပဲတင်တယ်ဗီဒီယိုမဆိုကျွန်တော်တို့မေးချင်တာလေးသိချင်တာရှိရင်အီးမေးလ်ကနေမေးလို့ရတယ်59တော့ဘာမှလို့ပြောရင်59နိုင်တာပဲဘယ်တော့မှ59မရှုံးဘူးနော်အဲ့တော့59အဲ့ဒါကြောင့်မို့လို့ကျွန်တော်အီးမေးလ်နဲ့ဆက်သွယ်လို့ရတယ်ပြီးလို့ရှိရင်ဒေတာတရေကောင်ကျွန်တော်တို့ရတနာမှာကျွန်တော်ကြည်ရတဲ့အတိုင်း เนาะအထူးကြီးညာချက်အပြည့်ဝဝန်သာလာရဲ့နေ့စဉ်မှာအဆရနဲ့မဂရိကြမှာကုရ်အာန်တက်စီအစဉ်နဲ့ထားပြီးပါတယ်เนาะဒီလိုဆိုလာရောက်ပြီးတော့ဝါပြိုကဆောလာရဲ့ကုရ်အာန်ဝါလည်းဖြေသွားမယ်ကုရ်အာန်တက်စီအကြောင်းလည်းသိတော့မှဆိုတစ်ချက်ကုန်လေးချက်တော့ပြတ်ပါတယ်เนาะအဲ့ဒါကြောင့်မလို့ကုရ်အာန်တက်စီနေ့စဉ်ထားပြီးပါတယ်ဝါရှောင်းလာတယ်เนาะပြီးလို့ရှိရင်လာမဲ့တော့ကြဂျုံပေါ်မှာ နော်မုဖတီဆီယာဦးဆောင်တာခွန်ဘာနဲ့ဆိုတော့ဦးဆောင်တယ်ဆိုတော့တင်းကောင်းပေးပါလေဒါကြောင့်မလို့ဒီကိစ္စကိုပြီးတော့ထိုင်ပြီးတော့ဒီတော့အချုပ်ရေးဘက်ကကြီးညာမဲ့ကြီးညာမဲ့တင်းကောင်းစကားလေးကိုခဏလေးရှိခံပြီးနောက်တော့ပေးပါလို့